ယခုမဟာဗျူဟာဒုက္ခနေမိတာဘုရားကမေးတဲ့မေကုန်းကိုကြားနာကြပါလိမ့်မယ်ယေကေစီမေဒိဋ္ဌိပြိပဒနာဣရာမေဝသစ္ဆန္တိသာဝရယံတိသဗ္ဗေဝတေနေန္ဒမနောနယံတိ သတောပတသံဝိလဘာတိတတံမုနီဘောရမနွယ်တော်ဘောရှင်ဘယံရေကေစီအမမစီအလုံးစုံကုန်သောဒိဋ္ဌိပရိဝဒနာအယူဝါဒကိုနေငဲ့သို့ပြု၍ na yiwerainalụaeleijia bogorobandi i jia uyi edbogoroidewa ịwa iyirillụ ma li ezadịza ma ihwuyei wara ya ndịdịoso ji aga uhi သာဇေဝအလုံးစုံသားလည်းပြေကုံသောတေထိုပုဂ္ဂိုလ်တို့သည်တေထိုမိမိယူကိုယ်သာ လင်ကုန်တင်၍မိမိယူကိုယ်သာလည်းအမှန်သည်ဟုညင်းဆိုပြောဆိုလို့ရှိကြသောပုဂ္ဂိုလ်တို့သည်လိန်တံပညာရှိတို့၏ကဲ့ရဲ့ခြင်းကိုအနွားမြန်းသည့်အနုအာနယံသည်ခေါ်၍ယူသည်ကဲ့သို့ဖြစ်ပေါ်စေကြကုန်၏ နေတံကဲ့ရဲ့မြတ်စီတော်ဤကဲ့ရဲ့ခြင်းကိုအနွာနယံတိအနုအာနယံတိခေါငင်တစ်ခဲသို့ဖြစ်ပေါ်စေကြကုန်၏အထောထောသောမုံမူ၍တထာထောမိမိတို့ယူကိုယ်သားလင်ဂုံတင်၍ပြောကြခြင်းခုံရရနှင့်ပဒံတံပြီးဒီမောခြင်းကိုလည်းတေထောမိမိယူကိုယ်သား

စောစောမြဲမြဲယူပြီးနေကြတဲ့ပုဂ္ဂိုလ်တွေများစွာရှိကြတယ်သို့ပုဂ္ဂိုလ်တွေဟာမိမိတို့ယူတဲ့သတ္တရယူကိုယ်သာလင်မြဲတဲ့ဥစ္စေရယူကိုယ်သာလင်အဲသတ္တရယူကိုယ်သာလင်မှန်တဲ့ဥစ္စေရယူကိုယ်သာလင်မှန်တယ်စသည်ဖြင့်ကိုယ်ယူကိုယ်သာကိုမှန်တယ်လို့ပြောဆိုကြတယ်သူများယူတွေအကုန်လုံးမှားတယ်လို့ဒီလိုပြောဆိုပြီးတော့ညှင်းခုန်နေကြတယ် အဲဒီလိုကိုယူကိုယ်သာကိုဂုံတင်ပြီးတော့ပြောဆိုနေကြတဲ့ပုဂ္ဂိုလ်တွေဟာပညာရှိပုဂ္ဂိုလ်တွေရဲ့ကဲ့ရဲ့ခြင်းကိုခံကြရတယ်။ကိုဟာကိုမွန်းတင်ပြီးတော့နေကြတဲ့အတွက်ပညာရှိတို့ကဲ့ရဲ့ခံကြရတယ်။အဲဒီလိုကိုယူကိုဂုံတင်ပြီးတော့အမွန်းတင်နေကြရမှာဒီမွန်းခြင်းများခံရတာရှိပါသေးသလားလို့ မေးမြန်းပါတယ်အခုဗုဒ္ဓမြတ်စွာဘုရားဖြေကြားတော်မူသည်ကိုကြားနာကြပါလိမ့်မယ်အပံဤဧတံနာလံသမာယဒုဝေဝိဝရသဖလာနိပြုမိဧတံပိဒိဋ္ဌဝါနဝိဝရယေသ ကေမဝိပါတံအဝိဝါရဘူမိမုနီနေမိတယုတ်ပွားဘောတော်မူဖေယဧတံမိမိအယူကိုသာဂုံတည်းပြောရ၌ချီးမွမ်းခြင်းကိုရခြင်းသည်အပ္ပံဤအပ္ပံဧဝအနိငယ်မြသာလင်သည် ကိုယ်ယူကိုယ်ကုန်နေပြီးတော့ပြောရမှာကြီးမွန်ခြင်းခံရတာလဲရှိတော့ရှိပါတယ်ဘယ်လိုတော့ဆိုလို့ရှိရင်ကိုယ်နဲ့အယူတူတဲ့ပုံကိုယ်တွေကကြီးမွန်ကြတယ်မြောက်စားကြတယ်အဲ့ဒါဟာမများဘူးနည်းနည်းပါပဲဒီနည်းနည်းရတဲ့ဒီမွန်ကြီးဟာလည်းပဲအကျိုးရှိမလဲဆိုရင်နအလံသမာယဧတံဤအနည်းငယ်များရတော့ဒီမွန်ကြီးသည်လျင် သမာယာမိမိအစ္ဆဒသနာ၌ရှိသောကိလေသာကိုငြိစေခြင်းကနာလမစွမ်းနိုင်နေရလည်းနီးအဲဒီရလာတဲ့ချင်းမွင်းခြင်းဟာလည်းဘာမှတန်ဖိုးမရှိပါဘူးမိမိသနာမှာဖြစ်ပေါ်တဲ့ຢာကဆိုင်သောကိလေသာတွေကိုမငြိစေနိုင်ပါဘူးမငြိစေနိုင်တဲ့ပြင်တိုးပွားစေတတ်ပါတယ် ဝိဝါရသာညင်ကုန်ခြင်းဤပလာနီ အကျိုးတို့ကိုဒုဝေနှစ်ပါးတို့ဟူ၍ယူမိငါဟော၏ညင်ကုန်ရာမှာအကျိုးနှစ်ပါးရှိပါတယ်။ဘာလဲဆိုလို့ရှိရင်နိုင်နာနဲ့ရှုံးတာဒီနှစ်ခုပါပဲ။နိုင်တဲ့အကျိုးရရင်လည်းရမယ်၊ရှုံးတဲ့အကျိုးရရင်လည်းရမယ်။ နိုင်တဲ့အကျိုးရလို့လည်းပဲမိမိသာနာကိလေသာညှိစေခြင်းမဖြစ်နိုင်ပါဘူးရှုံးတဲ့အကျိုးရလို့ရှိရင်တော့လည်းငင်းပဲသိမချမ်းသာမှုတွေတွေ့ရပါတယ်ဧတံပိဒိဋ္ဌဝါနာဝိဝါရေထာဧတံပိနိုင်ခြင်းလည်းမကောင်းရှုံးခြင်းလည်းမကောင်း ဒီမွန်ခံရခြင်းသည်လေကိလေသာငြိမ့်စေနိုင်ခြင်းငါမဖြစ်သည်ဟူသောအပြစ်ကိုဒိဋ္ဌဝါမြင်မိ၍အဝိဝါဒဘူမိန်မငင်းကုံရာ ဖြစ်သောနေပေကိုအဝိဝါဒဘူမိန်မငင်းကုံရာဖြစ်သောနိဗ္ဗာန်တည်ဟူသောနေပေကိုခေမံ ဘေးငြိမ်းသည်ဟူ၍ပြပါတံကျေးဇူးမြင်လျက်နာဝီဝါရေထမငင်းခုံရာအဲငင်းခုံခြင်းကြောင့်ကျုံနာလည်းမကောင်းနိုင်နာလည်းမကောင်းအချီးမွမ်းခံရပြန်လို့ရှိရင်လည်းထိုအချီးမွမ်းခံရတာကလည်းကိလေသာငြိမ်းစေနိုင်တဲ့အကျိုးမရှိသို့ဖြစ်သောကြောင့် ငင်းကုန်ငင်းကိုစွန့်ပြပဲစွန့်ပြသင့်တယ်ရှောင်လွဲသင့်တယ်ငင်းကုန်ငင်းငင်းရာဖြစ်သောတရားရှိပါတယ်နိဗ္ဗာန်ဆိုတဲ့တရားအမှန်ကိုမသိသေးတဲ့ပုဂ္ဂိုလ်တွေကငင်းကြတယ်နိဗ္ဗာန်တရားမှန်ကိုသိတဲ့ပုဂ္ဂိုလ်တွေကမငြင်းဘူး။ဟိုစသဒီစသနဲ့လိုက်ပြီးတော့ကိုဝါရကိုယူတွေကို လိုက်ပြီးတော့ညှင်းခုန်နေတဲ့ပုဂ္ဂိုလ်တွေဟာနိဗ္ဗာန်ဆိုတဲ့အမှန်တရားကို မသိသေးတဲ့အတွက်ညှင်းနေတာပါပဲနိဗ္ဗာန်မှန်တရားသိတဲ့ပုဂ္ဂိုလ်တွေကသူများလာညှင်းတောင်မှမညှင်းလိုပါဘူးကြောင်လွဲကြပါတယ်အေးချမ်းရာကိုကြောင်လွဲပြီးတော့နေကြပါတယ်ဒီလိုကြောင်လွဲနေတာကိုပဲအဲဒီအငင်းတန်တဲ့ပုဂ္ဂိုလ်တွေကညံ့တယ်လို့လည်းပဲ ဒီလိုထင်တတ်ပါတယ်ဒါပဲမဲ့လို့နိဗ္ဗာန်မှတရားသိနေတဲ့ပုဂ္ဂိုလ်ကငင်းကုန်ငင်းကိုအလိုမရှိကြပါဘူးဝိဝါဒဗျာတော့ဒိဋ္ဌဝါငင်းကုန်ငင်းဟာဘေးပဲလို့မြင်ပြီးတော့အဝိဝါဒင်းစာကေမာတော့မငင်းကုန်ရတဲ့ဥစ္စာဘေးငိမ့်တယ်လို့မြင်ပြီးတော့မငင်းကုန်ပဲနဲ့ရှောင်ကျင်ကြပါတယ်

ဝိလောဓမ္မာသင်္ညမေနာဟုသုရိဝတံသမရာယဥပါရိတတေဣဒေဝသိခေမထာသာသုရိဘုပဏိတာကုသလဝရဏံဝိလောဓမ္မာသင်္ညနာသင်္ညမေနာဟုသုရိဝတံသမရာယဥပါရိတတေဣဒေဝသိခေမထာသာသုရိ သုပနိတာကုသလဝရဏံကေစီအချို့သောပုဂ္ဂိုလ်တို့သည်သီလုဓမ္မသီလလင်အမြတ်ဆုံးရှိကုန်သည်ဖြစ်၍ပင်မေနာကိုနှုတ်ကိုဆောင်သိခြင်းဖြင့်သုတ်တွင်သာမယာမစင်ကြယ်ခြင်းသာမယာမလွတ်မြောက်ခြင်းကိုအာဟုဟောကြားကြလေကုန်၏ သူကိုယ်ကိုယ်တို့သည်ဝတ္တံအမျိုးမျိုးသောအကျင့်ကိုသမာရာယဆောက်တည်၍ဥပါတိတာမိမိတို့အယူ၌ကလည်းရဲ့ဒီကြလေကုန်၏အချို့အယူဝါဒအမျိုးမျိုးရှိကြတယ်အချို့သောပုဂ္ဂိုလ်တွေကသီလမြတ်ကျင့်ရုံနဲ့သီလလောင်းနဲ့ပြည့်စုံတယ်လို့ ဒီလများဖြင့်သာမယမဝတ်ဆင်းရဲတယ်ယူကြတယ်အလေးချင်းမျှဖြင့်သာမယမဝတ်သာမယဝတ်ဆင်းရဲမှလွတ်မြောက်တယ်လို့ယူကြတယ်ဆင်းရဲခါသိငြိမ့်တယ်လို့ယူကြတယ်ဘယ်လိုအလေးချင်းနေဘယ်လိုအလေးချင်းနေလဲဆိုရင်အကျင့်တွေကဝတ္တဆိုတဲ့အကျင့်တွေကအမျိုးမျိုးရှိပါတယ်ဝတ္တန်ဒီ

ဒါတွေဟာကာကဝတ္တလို့ခေါ်ပါတယ်ဝါသူတွေဝဝတ္တဝါသူတွေဝမင်းအကျင့်ဒါကတော့ဝါသူတွေဝမင်းအတုလိုက်ပြီးကျင့်ဖို့ရကတော့အဲမလွယ်ပေဘူးဝါသူတွေဝမင်းကိုးကွယ်တာဝါသူတွေဝဝတ္တပဲမှတ်ရမယ်ဗလာတွေဝဝတ္တတယ်ဗလာတွေဝမင်းကိုးကွယ်တာဗလာတွေဝဝတ္တအေဂိဝတ္တတဲ့မိအကျင့် ဒါတော့မိအတူလိုက်ပြီးတော့ကျင့်လို့တော့မဖြစ်ဘူးမိကိုယ်ွယ်တာပဲနာဂဝတ္တရနဂအကျင့်ဒါလည်းနဂအတူလိုက်ပြီးတော့ကျင့်လို့တော့မဖြစ်ဘူးမွေလိုလွန့်လက်ပြီးသွားဖို့မဖြစ်နိုင်ဘူးလေဥစ္စာအဲနဂကိုယ်ွယ်တာပဲသူပါဏဝတ္တတဲ့ဂလုံးကိုယ်ွယ်တာယခဝတ္တတဲ့ဩဘလူကျင့်တာဘလူတူလိုက်ပြီးတကလားကျင့်လို့တော့မဖြစ်ဘူးဘလူကိုယ်ွယ်တာပဲ အတူရာဝေဒအတူရာတွေကိုကိုွယ်တာပဲကန္နာဘဝေဒကန္နာဘာနာတွေကိုကိုွယ်တဲ့ခြင်းပဲမဟာရာဇဝေဒဆိုတာသုရမယေနာကြီးတွေကိုကိုွယ်တာသန္နာဝေဒတဲ့လလခြင်းဩလကိုကိုွယ်တာပဲသူရိယဝေဒဆိုတာနေခြင်းနေကိုကိုွယ်တဲ့နေရှိကိုနေကြတာရှိတယ်လရှိကိုနေကြတာရှိတယ်အိနာဝေဒတရားခြင်းတရားကိုကိုွယ်တာ

နှလုံးသွင်းကုန်၍ဝတ္တံဆင်ခြင်းမြဲခြင်းမြမကိုယ်ွယ်သောအကျင့်အစရှိသော အမျိုးမျိုးသောအလေးကျင့်တို့ကိုသမာရာယသောက်တည်ကုန်၏ဥပါတိတာမိမိတို့သောက်တည်ကျင့်သုံးသောအယူ၌ကံကြီးလျက်ပြကြလေကုန်၏ မိမိတို့ကျင်လေးမဲ့ပါရနှစ်ပဲပြီးကြောပဲပြီးတော့နေကြနာကိုယ်ွယ်သားနဲ့ဇမကိုယ်ွယ်သားနဲ့တို့နောက်ဘွားကြလို့ရှိရင်နတ်ပြည်လောကဇမပြည်လောကကောင်းကင်ဘုံရောက်ပြီးတော့မြန်လာချမ်းသာနေလိမ့်မယ်လို့ဒီလိုယုံကြည်ပြီးတော့ဤကနေတာတွေလည်းရှိပါတယ်အဲဒါနဲ့အာသာတို့

နေတာကိုခံနေကြပါတယ်ဘဝပဏိတာဘဝသို့ဆက်ဆောင်ခြင်းကိုခံရင်ခံရကုန်သည်ဖြစ်ပါကုန်လေကုသလဝါရဏအလုံးစုံသောအရာနဲ့ငါတို့ကျွမ်းကျင်သည်ဟု၍လည်းဝန်ခံကြလေကုန်၏အဲဒီလိုလည်းဝန်ခံပြီးတော့နေကြပါတယ်အမှန်စင်စစ်ကတော့သီလမြအကျင့်မြနဲ့မပြည့်စုံတဲ့အတွက်ထိုသီလအကျင့်တွေ အများတလုံးမပြူပဲနဲ့နိဗ္ဗာန်ရောက်တဲ့အကျင့်ကိုနိဗ္ဗာန်ရောက်ကြောပြည့်တဲ့မဂ္ဂင်7ပါးကျင့်တွေကိုပြည့်မှုရပါပဲယခုမျိုးသမီးတို့ရဲ့မျက်မှောက်ရောဓမလွန်ရောအောင်နိုင်ကြောင်းဖြစ်သောကိုကျင့်တရားတွေကိုကြားနာကြရပါလိမ့်မယ်

သင်လျော်လျောက်ပတ်တဲ့တနေရာမှာဒူရီစွာထိုင်ပြီးတော့နေပါတယ်ဒီလိုထိုင်နေတဲ့ဝိသခာเจ้าမကိုမြတ်စွာဘုရားကမျိုးသမီးတို့ရဲ့မျက်မှောက်ဓမ္မလွန်အောင်နိုင်ကြောင်းဖြစ်တဲ့တရားကောင်းတွေကိုဟောကြားတော်မူပါတယ်သတုဟိခောဝိသခေဓမ္မေဟိတမနာရတောမာတုကမော ဤသလောကဝိဇယယပฏิပါနောဟောတိဝိသကေဝိသကံသတုဤလေးပါးကုန်သောဓမေဤကိုခြင်းတရားတော်နှင့်သမန္တာတော်ပြည့်စုံသောမာတုကာမောမာတုကာမဟုခေါ်သောအမျိုးကောင်းသမီးသည်ဤသလောကဝိဇယယဤမျက်မှောက်လောကကိုအောင်နိုင်ခြင်းဟာ မျက်မှောက်လောကဆိုတာဟာမျက်မှောက်မှာတွေ့ကြုံပေါင်းတဲ့ဆက်ဆံနေရတဲ့ပုဂ္ဂိုလ်အပေါင်းကိုဆိုပါတယ်ဤရလောကဝိဇယယဤမျက်မှောက်လောကကိုအောင်နိုင်ခြင်းငါပိပါနောကျင့်သည်ဟောတိဖြစ်၏အရန်လောကဤမျက်မှောက်လောကကိုဤမျက်မှောက်တွေ့နေရတဲ့ဆက်ဆံနေရတဲ့ပုဂ္ဂိုလ်အပေါင်းကိုအာရတော့

ပရိသတ်အပေါင်းကိုချီးမြှောက်ခြင်းကတပါဘတ်သူခင်မွန်ဖြစ်သောသူဤမနာပါနှစ်တဲ့ဖွဲကိုစရတိပြုကျင်ခြင်းကတပါဗမတံခင်မွန်သည်ဖြစ်သောသူဆောင်းစုဆောင်ခဲ့သောဥစ္စာကိုနှုရကတိမပြောင်းပြအောင်ဆောင်စည်းခြင်းကတပါဒီလေးပါပါပဲ တင်းဇာဝိတာကေမတုကမောတုသံဝိတကာမန္တောဟောတိဝိတာကမတုကမဟုခေါ်သောမျိုးပေါင်းသမီးတွေဘယ်ဘုံပဲနည်းဖြင့်မှုကိစ္စကိုကြည်ပြင်းအောင်ဆောင်ရွက်သည်။ဤလောက၌မတုကမဟုခေါ်သောမျိုးသမီးသည်မိမိ သင်္ဘောလင်ဖြစ်သောသူဤအိမ်တွင်နဲ့ပတ်သက်တဲ့လုံငန်းဆောင်တာတွေရှိကြသည်သုံးမွေးနဲ့ပတ်သက်တဲ့လုံငန်းဆောင်တာဝါကြီးနဲ့ပတ်သက်တဲ့လုံငန်းဆောင်တာစသည်ဖြင့်အိမ်တွင်မှုကိစ္စတွေရှိကြတဲ့အိမ်မှုပန်းရှင်ရေးစားရေးတောက်ရေးနေရေးထိုင်ရေးအဝတ်အစားပန်းရှင်စင်ကြယ်အောင်ပြုလုပ်ရေး အဝတ်အသစ်အစားသစ်တွေဖြစ်အောင်လို့ပြုလုပ်ရေးစသည်ဖြင့်အိမ်တွင်းမှာမျိုးသမီးများပြုလုပ်လို့ဖြစ်နိုင်တဲ့လုပ်ငန်းဆောင်တာတွေရှိထိုလုပ်ငန်းဆောင်တာတွေမှာတက္ခတက်ခောဟောဒီတက္ခတို့အိမ်တွင်းလုပ်ငန်းဆောင်တာဥဒညနဲ့တက်တက်ခါကျွမ်းကျင်လိမ္မာသည်အနာလသာပြင်းခြင်းမရှိသည်ဟောဒီစီအဲဒီလုပ်ငန်းဆောင်တာတွေဥဒညတတိနာလည်းရမယ်မပြင်းမကြီးလည်းပဲလုပ်တတ်ရမယ်

မိမိကမွန်လင်းမစပြီးတော့ဆက်ဆံနေရတဲ့ပုံကိုယ်တွေအောင်နိုင်ခြင်းရဲ့အကြောင်းတစ်ခုပါပဲကတိဇာဝိတာကေမတုကမောသင်္ဟိတာပရိဇနောဟောတိမာတုကမဟုခေါ်သောမျိုးသမီးအားဘယ်ပုံပဲနည်းဖြင့်အကျွေးရာပရိသတ်တွေချီးမြှောက်ခြင်း ပြည့်စုံပါပဲလေဆိုလို့ရှိရင်ဒီမောလင်ပြည့်သောပုဂ္ဂိုလ်နဲ့စပ်ပြီးတော့အဲဒီမှာအတွင်းသားတွေဆိုတာရှိကြတယ်ဒီကျွန်းနေဇေကံနေအမှုလုပ်သမားတွေဆိုတာရှိကြတယ်အဲဒီအိမ်မှာအတွင်းသားဖြစ်တဲ့အလုပ်သမားတွေကိုသူတို့ စောင့်ပြီးဒီကလာကြီးရှုရမယ်သူတို့သုံးသင်လှုပ်ထိုက်တဲ့အမှုတွေကိုဘယ်လိုလုပ်ပြီးပြီဆိုတာလည်းနားလည်ရမယ်မလုပ်ရသေးတာတွေကိုလည်းပဲနားလည်ရမယ်မကြမ်းမမာဖြစ်တဲ့ပုဂ္ဂိုလ်တွေကိုလည်းပဲသိပြီးတော့တင့်တော်သလိုချီးမြှောက်ရတယ်စောင့်ရှောက်ရတယ်အဲစာရေးတော်ရေးအတွက်လည်းပဲစီမံခန့်ခွဲပြီးဒီကလာပေးရတယ်

အောင်နိုင်ခြင်းအကြောင်းပါပဲယထင်းသာဝိတာကေမတုကမပတုမနာပံစရတိဝိတာကေဝိတာခာမတုကမမတုကမမြည်သောမျိုးပေါင်းသမီးစီကထင်းသာဘေပုံပဲနိဖြင့်ပတုခင်မောလင်ဖြစ်သောသူဤမနာပံနှစ်သက်ဘဝစရတိပြုကျင့်နေဤရဤလောက၌မတုကမော မတုကမဥကောသောမျိုးသမီးစီပတု ဓမ္မလင်းဖြစ်သောသူဤအမနာပါသင်္ခါတံမနှစ်သက်သည်ဟုဆိုသောရကျင်မှုသည်အတ္တိရှိတံထိုခင်မုန်းလည်းမနှစ်သက်သောမှုဟုသည်မြကိုဇီဝတရေတုပိအသက်ဟူသောအကြောင်းကြောင့်၌အိသာစရတိလွန်ကျူး၏မပြုမိမိခင်မုန်းလည်းဖြစ်တဲ့ပုဂ္ဂိုလ်မနှစ်သက်တဲ့အမှုမျိုးအပြောအဆိုဖြစ်စေအသွာလားဖြစ်စေအနေတိုင်းဖြစ်စေ ပေါင်းတဲ့ဆက်ဆံရေးဖြစ်စေစသကြရာပယ်မှုဖြစ်ဖြစ်အိမ်သားဖြစ်တဲ့ခင်မောလည်းမနှစ်သက်တဲ့အမှုကိုမပြုကျင်ရဘူးမပြုရဘူးမပြောရဘူးမသွားရမလာရဘူးအသက်ကိုဆွံ့ရရင်ဆွံ့ရပါစေထိုသောသောမှုကိုမပြုဘဲနဲ့ကျင့်ကြောင်းတယ်အဲ့ဒါဟာလဲဒီလောကကိုအောင်နိုင်ခြင်းရဲ့အကြောင်းတစ်ခုပါပဲ။ တင်ဇာဝိတကေမာတုကမောသမတနုရကတိဝိတကေဝိတကမာတုကမမာတုကမဟုခေါ်သောမျိုးသမီးသည်ကတင်ဇာဘေဝဝေနိတင်သမတံသမောလင်ဆောင်ခဲ့စုဆောင်ခဲ့သောပစ္စည်းကိုနုရကတိဆောင်းလျှောက်သည်ဤတော့ဤလောက၌မာတုကမောမာတုကမဟုခေါ်သောမျိုးသမီးသည်

အာရခေနစောင့်ရှောက်ခြင်းဖြင့်ဂုတ်တီယာလုံုံစေခြင်းဖြင့်တံပါရိတိကြီးကြီးပြည့်စုံစေ၏တတထိုဆောင်းလာခဲ့သောဥစ္စာ၌အတုတ်တိအပျော်မကျူသည်အတေနီမခိုးမဝဲသည်အသွန်သည်အပေါက်စားမကျူသည်အဝိနာသီကမပြည့်စည်စေရသည်ဟောဒီဖြစ်အဲဒီလို့ အမွန်လည်းပြည့်တဲ့ပုဂ္ဂိုလ်စုဆောင်းလာတဲ့ပစ္စည်းဥစ္စာဟူသည်များကိုမပြောက်ပြရအောင်စောင့်ရှောက်ရတယ်မိမိကိုယ်တိုင်းလည်းသုံးဖြုံပြီးတကလားမပြေရဘူးပြောပါရင်မကျူးရဘူးမပြည့်စည်စေရဘူးဒီလိုဆိုလို့ရှိရင်ဒါဘာမတန်နုရခတိဓမ္မလည်းဖြစ်တဲ့ပုဂ္ဂိုလ်စုဆောင်းလာတဲ့ပစ္စည်းကို စောင့်ရှောက်ခြင်းပါပဲဒီလိုစောင့်ရှောက်ခြင်းဖြင့်လဲဤလောကကိုအောင်နိုင်ခြင်းအကြောင်းဖြစ်ပါတယ်ဣမေဟိခောဝိတာကေသတုဣရမေဟိသမနာကတောမတုကာမောဣရာလောကဝိဇယယပတိပန္နောဟောတိဆိုကြကြီးတဲ့လေးပါးသောအကျင့်တော်ဖြင့်လေးပါးသောအကျင့်တော်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မတုကာမဟာ

ဒီပြုံးစီအပ်သည်ဟောတိဖြစ်၏ကတမေစတုရေပဲလေးပါးတော်နိနိဟုမူကားဝိသကေဝိသကဣရာဤလောကနေမတုကမောမတုကမဟုသောမြေပေါ်သမီးသည်သတ္တသမ္ပန်သောသရာတရားနှင့်ပြည့်စုံသည်ဟောတိဖြစ်၏ဘုရားတရားသံဃာယတနာ၃ပါးဤဂုံကိုယုံကြည်တဲ့သရာတရားကံကံရေကျိုးကိုယုံကြည်တဲ့သရာတရားနှင့်ပြည့်စုံတာလည်းပဲကိုကျင့်တရားတစ်ခုပါပဲ။

ပြည့်စုံခြင်းဟာလည်းပဲတမလွန်လောကကိုအောင်နိုင်ခြင်းအကြောင်းဖြစ်တဲ့ကိုခြင်းတရားတကူသို့ဖြစ်သောကြောင့်ဒီသရာတရားတွေဟာပြည့်စုံတဲ့ပြည့်စုံခိုင်မြဲတဲ့ခိုင်မြဲအောင်ကျင့်ရအောက်တေဇုသောတာပတိမဲ့ဖိုးရောက်ပြီးတော့အဝိစ္စပတာရာဆိုတဲ့မတုံမလှုပ်ခိုင်မြဲတဲ့သရာတရားနဲ့လည်းပြည့်စုံအောင်ကျင့်သုံးရတယ် သီလသဘာနောသီလနဲ့ပြည့်စုံသည်ဟောတိဖြစ်၏ငါးပါးသီလနဲ့ပြည့်စုံရမယ်ဒီငါးပါးသီလအားလည်းမပြတ်မစည်းနိုင်တဲ့အခြေအနေရောက်အောင်လို့ကျင့်သုံးရတယ်သောတာပတိမဲ့သောတာပတိကိုရောက်ရင်အရိယကန္တာသီလနဲ့ပြည့်စုံတဲ့အဲဒီရောက်အောင်ကျင့်သုံးသွားရတယ်ဒါဆိုလို့ရှိရင်ပြင်ဘယ်လေးပါးဘယ်တော့မှမကြနိုင်တော့ဘူးနောက်တမလွန်ဘဝတွေကို အမြဲတမ်းအောင်နိုင်ပြီးတကလားသွားပါလေကိုလိုရှိတဲ့ဘဝတွေဖြည်းလို့ကြီးပွားချမ်းသာပြီးတော့သွားနိုင်ပါလေသာဂတဘာနောဆွန်ကျဲခြင်းနဲ့ပြည့်စုံသည်ဟောဒီဖြစ်၏ဝန်တိုခြင်းမစေရာမရှိဘဲနဲ့ပေလူတင်ပေလူတိုက်တဲ့လူကံပုဂ္ဂိုလ်တွေကိုဆွန်ကျဲပေလူခြင်းနဲ့ပြည့်စုံရမယ်ဒါလည်းပဲနောက်တမလို့လောကအောင်နိုင်ခြင်းအကြောင်းတစ်ခုဖြစ်ပါတယ်

မာတုကာမခေါ်တဲ့အမျိုးသမီးများနောင်တမလွန်ဘဝကိုအောင်နိုင်ခြင်းအကြောင်းဖြစ်တဲ့၄ပါးဖြစ်ပါတယ်အဲဒီသစ္စုပန်လောကအောင်နိုင်ခြင်းအကြောင်း၄ပါးနောင်တမလွန်ဘဝအောင်နိုင်ခြင်းအကြောင်း၄ပါးနဲ့ပြည့်စုံတဲ့အမျိုးသမီးဟာမျက်မှောက်လောကမှာလည်းပဲယနာမင်္ဂရာပဲနဲ့ကြီးပွားချမ်းသာပြီးတော့သွားပါတယ်နောင်တမလွန်ဘဝတွေမှာလည်းပဲ ညနာမငယ်ရပဲနဲ့အထက်တန်းကြကြနဲ့ကြီးပွားချမ်းသာပြီးသွားပါတယ်ဆင်းရဲခါသိငြိမ်းတဲ့နိဗ္ဗာန်ကိုလည်းပဲမိမိတို့အလိုရှိတဲ့အတိုင်းလင်မြန်စွာဆက်ရောက်ပြီးဒီကလာသွားနိုင်ပါတယ်ယခုဒါနာ၏အကျိုးပေးပုံကိုကြားနာကြရပါလိမ့်မယ်အတ္တိမဘိက္ခွေဒါနုပပတ္တိယောဘိက္ခွေယံတို့ ဒါနုပါပါတိယောဒါနာကိုအကြောင်းပြု၍ဘဝ၌ဖြစ်ခြင်းတို့သည်အထဖြစ်ပါစီကုန်၏ကတမအထအဘေစီပါတော်နိမူကားယဟန်တို့ဒီလောက၌ချိုသောပုဂ္ဂိုလ်သည်ယဟန်ဒုမြအား လူကိုပေးလူသည်သမင်းကိုလည်းပေးလူသည်ကြောကိုပေးလူတယ်အဝတ်ကိုပေးလူတယ်ရှင်ရထားပေးလူတယ်မန္တရာနသာပြောင်းကိုပေးလူတယ်အိယာနေယာပေးလူတယ်ရှင်မိကိုပေးလူတယ်ဒါနဝတ္ထု10ပါးအခွင့်အသင်တရားလေသာအခွင့်အသင်တဲ့လူဝတ္ထုကိုပေးလူတယ်

သာတိမဟာသာလသာမမျိုးသားတွေကကျောအပြည့်စုံတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်တွေကငါးပါးသောကာမဂုဏ်တွေနဲ့ပြည့်စုံပြီးတော့ကျောရောဘဝနေတာတွေကိုသူတွေ့ရမြင်ရတယ်အဲဒီလိုတွေ့မြင်ရတော့သူစိတ်ထဲမှာဘယ်လိုအောင်းမေတယ်လဲဆိုတော့ငါဟာဒီဘဝကသိပြီးတဲ့ခါကာလခတ္တိယမဟာသာလခေါ်တဲ့မင်းမျိုးတွေကကျောဝပြည့်စုံတဲ့ပုဂ္ဂိုလ်မျိုးဖြစ်ရင်ကောင်းမှာပဲ။ ဇမနာမဟာသာလခေါ်တဲ့ဘုံနာမျိုးတထေသူကျွယ်မျိုးတွေကအဲဒီအမျိုးတွေမှာရှိရင်ကောင်းမှာပဲဒါပြီးမဟာသာလခေါ်တဲ့ဗာမာယသာအမျိုးသားတထေသူကျွယ်မျိုးတွေဖြစ်ရရင်ကောင်းမှာပဲလို့ဒီကြံစိတ်ကူးပါတယ်အဲဒီလိုကြံစိတ်ကူးတဲ့ပုဂ္ဂိုလ်ဟာသူရဲ့စိတ်ဟာ

ကာယတဗေဒပရမရဏကိုခန္ဓာပျက်စီးလို့ဒီနေ့ကျတော့သိဆုံးသည့်ရှားမဲ့မှာခတိယမဟာသလဗြဟ္မဏမဟာသလဂါပတိမဟာသလခေါ်တဲ့ပေါ်များကျွယ်ဝတဲ့လူလောကတထေမျိုးတစ်မျိုးမျိုးထဲမှာသွားပြီးတော့ဖြစ်ပါတယ်တင်းစာခေါ်သီလဝတ္တဝရာမိ သို့သောဖြစ်ခြင်းကိုလည်းသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကလည်းငါဘုရားဟောသည်ကိုဖြစ်ခြင်းနဲ့ဖြစ်တာကသီလနဲ့ပြည့်စုံမှဖြစ်တယ်သီလမပြည့်စုံရင်တော့မဖြစ်ဘူးနောဒုသီလသအဲသီလမပြည့်စုံတဲ့ပုဂ္ဂိုလ်အားလူကြီးတိုင်းဖြစ်ပြီးငါဘုရားမဟောဣဇတိဘိကွေသီလဝတ္တောစေတောပဏိတိဝိသုရတာဘိကွေယဟန်တို့သီလဝတ္တောသီလနဲ့ပြည့်စုံသောပုဂ္ဂိုလ်ဤစေတောပဏိတိစိတ်တောင်းတာခြင်းတွင် ဝိသုဒ္ဓတာသီလစင်ကြယ်သည်ဖြစ်ကြောင်းအိဇတိပြည့်စုံပေ၏သီလကလည်းစင်ကြယ်နေဒါနကလည်းပြည့်စုံမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာလူလောကမှာအလိုရှိတဲ့ဌာနလိုရှိတဲ့အမျိုးအစားပဲအမျိုးအစားမဆိုဖြစ်နိုင်ပါရဲ့ဣဒာဘာနာဘေကွေဧကေသောဒနာတေတိနောက်တစ်မျိုးကတော့ပုဂ္ဂိုလ်တူကတော့ သမဏဗြမဏဉာဏ်သူမြပုဂ္ဂိုလ်တွေဌာနဝတ္ထု10ပါးတဲ့ကအခွင့်အသင်တရားလျော်စွာတာနိုင်တဲ့ဝတ္ထုပစ္စည်းတွေကိုလူရန်ပေကနဲ့လူရန်ပေကပြီးတော့ထိုဒါနရဲ့အကျိုးကိုလည်းသူကအလိုရှိတယ်ဘယ်လိုလိုရှိသလဲဆိုရင်သူကသတုမာယေနတေဆိုတာဟာအသက်ရှိတယ်အသင်လာတယ်ချမ်းသာများတယ်လို့သူကကြားဘူးတယ်ကြားဘူးတော့ ငါသေးသေးချမ်းမဲ့ဘဒုမာရဲ့နာမျိုးတွေဖြစ်ရင်ကောင်းမှာပဲလို့တောင်းတာအဲဒီလိုတောင်းတာလို့ရှိရင်အဲဒီဒါနာကုသိုလ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကသေဒီချားမဲ့မှာသရုမာယေနာဖြစ်ပါတယ်ဒါလည်းပဲသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကသာလျှင်ငါဟောသည်ဒုသီလပုဂ္ဂိုလ်ကသီလမရှိတဲ့ပုဂ္ဂိုလ်ကငါမဟောနောက်တစ်မျိုးကတော့ သမဏပြမဏညာသူမြတ်တွေကိုဒါနဝတ္ထု10ပါးတဲ့အခွင့်ပမေရလျော်စားလူတယ်လူပြီးတော့ဒုရဏရေကျိုးကိုလည်းပဲတောင်းတာတယ်တောင်းတာတော့ဘယ်လိုတောင်းတာလဲဆိုရင်ဒါဝရိဏနာတွေအသက်ကြီးတယ်နောက်တစ်မျိုးကယာမနာတွေအသက်ကြီးတယ်နောက်တစ်မျိုးကသူပိဒါနာတွေအသက်ကြီးတယ်နောက်တစ်မျိုးကနေမာရိဏတရားပိုးပြီးတယ်ဒီနောက်တစ်မျိုးက ရဏိမိတဝသဝရိဏတရားပိုးပြီးသက်ရှိတယ်ပိုးပြီးတော့ဆင်းလာတယ်อืมချမ်းသာတွေများတယ်လို့ကြားတဲ့အတိုင်းအဲ့ဒီဒါဝရိဏယာမတုပိဒနေမနရတိတနေဝသဝရိဆိုတဲ့နာမျိုးတွေဖြစ်ပေါ်ရတောင်းတာတယ်အဲ့ဒီတောင်းတာတဲ့အတိုင်းဒီဒီချမ်းမယ်မှာမိမိလိုရှိတဲ့နဘုံတွေမှာဖြစ်ပါတယ်ပြင်းစာထိုးတော့ အလိုရှိတဲ့အတိုင်းနာဘုံ၌ဖြစ်ခြင်းကိုလည်းသီလဝတ္တောသီလရှိသောပုဂ္ဂိုလ်ဟာငါသည်ဟာငါပြစီဝရာမိဟောဤဒုသီလသာသီလမရှိသောပုဂ္ဂိုလ်အားထိုသို့ဖြစ်ခြင်းကိုနောဝရာမိငါပြမဟောဘိကဝေယံတို့သီလဝတ္တောသီလသီလနှင့်ပြည့်စုံသောပုဂ္ဂိုလ်၏စေတောပဏီသည်စိတ်ဆူတောင်းခြင်းစိတ်တောင်းလာခြင်းသည်ဝိသုဒ္ဓတာသီလစင်ကြယ်သည်ကြောင့်အိဇတိပြည့်စုံ၏ တောင်းတာတယ်တောင်းတာတယ်ပြည့်စုံတယ်ဆိုတာသီလလည်းစင်ကြယ်မှသီလစင်ကြယ်တဲ့ပုဂ္ဂိုလ်မှအလိုရှိတဲ့တိုင်းတောင်းတာလို့ရှိရင်နတ်ပြည်ကျောက်သဖေဖို့ဖြစ်ဖြစ်ဖြစ်နိုင်တယ်နောက်တစ်မျိုးကသုံးကျောက်သောပုဂ္ဂိုလ်ဟာသမဏဗြဟ္မဏရာသူများတို့အားဒါနာဝုထု7ပါးအဲအခွင့်အရေးဝုထုပစ္စည်းတွေလူသားနဲ့သမင်းအကျော်အစရှိတွေလူသားနဲ့ လှူဒန်းပြီးတော့ထိုနာနာဤကျိုးကိုလည်းသူကအလိုရှိတယ်ဘယ်လိုလိုရှိသလဲဆိုရင်တတတုတံဟောတိဓမ္မကာယိကာဒေဝာဓမ္မတွေဟာပို့ပြီးတော့အသက်ရှည်တယ်ပို့ပြီးတော့ဆင်းလာတယ်ဓမ္မတွေများတယ်လို့သူကြားဘူးတယ်ကြားဘူးတဲ့အတွက်သေသည်ချားမဲ့မှာဓမ္မဖြစ်ရင်ကောင်းပါပဲလို့ဓမ္မအဖြစ်ကိုတောင်းတာတယ်

သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာငါဘုရားဟောသည်နောဒုသီလသသီလမဲ့တဲ့ပုဂ္ဂိုလ်သီလမသီလပြည့်နေတဲ့ပုဂ္ဂိုလ်ဒုသီလပုဂ္ဂိုလ်ဟာငါဘုရားမဟောသီလနဲ့ပြည့်စုံယုံနဲ့ရောက်ရောလားဆိုဝိတာရကသဝရာမိဝိတာရကသကာမရာဂကင်း၍ဇံကုသိုလ်နဲ့ပြည့်စုံသောပုဂ္ဂိုလ်အားဝရာမိငါဘုရားဟော၏

ဣမာခောဘေကွေထတာနုပပတိယောဘေကွေယံတို့ဣမာခောဤသို့ကလေးသောဘဝတို့၌ကာယဝေခြင်းသည်အတရေပါကုံတာနုပပတိယောဒါနာကိုအကြောင်းပြု၍ဘဝ၌ကာယဝေဖြစ်ခြင်းတို့ပေသည်အခုဒါနာသီလဘာဝနာစက်ပုံညာကရိယာဝတ္ထုတို့ရဲ့အကျိုးကိုဟောကြားတာကိုကြားနာကြပါလိမ့်မယ် ဒီနိမဏိဘေကွေပုညကရိယာဝတ္ထုနိရဟန္တောပုညကရိယာဝတ္ထုတို့သည်သုံးပါးရှိကုန်၏ကရမဏိဒီနိဘေသုံးပါးနှင့်သိမှုဝါဒနာဒါနာမယံပုညကရိယာဝတ္ထုဒါနဟုဒါနဟုသဝါဒပုညကရိယာဝတ္ထုသီလမယပုညကရိယာဝတ္ထုဘာဝနာမယပုညကရိယာဝတ္ထုသုံးပါးရှိသည်ဤလောက၌သို့သောပုဂ္ဂိုလ်သည် ဒါနာကုသိုလ်ကိုအနည်းငယ်မြပြု၏သီလကိုလည်းအနည်းငယ်မြဆောက်ရှောက်၏ဘာဝနာကိုကမပွားများနိုင်ထိုပုဂ္ဂိုလ်သည်ဒီချမဲ့၌လူလောက၌ဖြစ်တော်လည်းပဲလူစင်းရဲ့ဖြစ်တာသည်ဘာကြောင့်လဲဒါနာကလည်းနဲ့သီလကလည်းနဲ့သောကြောင့်ဖြစ်သည်သို့သောပုဂ္ဂိုလ်သည်

အချို့သောပုဂ္ဂိုလ်သည်ဒါနကုသိုလ်ကိုလည်းလွန်လွန်လွန်ကဲစွာပြု၏သီလကုသိုလ်ကိုလည်းလွန်ကဲစွာဆောင်ရှောက်၏ဘာဝနာကုသိုလ်ကိုကမပွားများအာမထုံနိုင်ဒုပုဂ္ဂိုလ်သည်သေသည်ချမဲ့၌သတုမာ၏နာမျိုး၌လည်းဖြစ်တတ်သည်ဒါဝိနာနာမျိုး၌လည်းဖြစ်တတ်သည်ယာမနာမျိုးဒုတိယနာမျိုး

သရင်သုံးနေထိုင်သည်ထိုခါကာလရဟန်းတို့အားမြတ်စွာဘုရားကဤသို့မိန်တော်မူသည်ဗာဒီကာရတတဝောဘိကဝေဥဒေသင်္ဇာဝိဘငိသာတိတိသာမိတံသူနာတာဘာရုကမနတိကရောတာဘာတိသာမိယဟန်တော်ဗာဒီကာရတဟုခေါ်တဲ့ တရားဤဥဒေသအကျင့်ကိုလည်းဟောမည်အကျေဝေဖန်ချက်ကိုလည်းဟောမည်ထိုတရားကိုယူသေးစွာနာကြယူသေးစွာနှလုံးသွင်းကြဟောတော်မည်လို့မိန်တော်မူပြီးတော့ဒီတရားကိုဟောတော်မူပါတယ်အတိတံနာနဝဂမေယနာပတိကံကေနာဂတံ ယဒတိတံပဟိနာတံအပါတိံသနာရတံအတိတံလူငယ်ပြီးသောတရားဟူသည်များကိုနာနာရမေယတဖန်ပြန်၍မလာစေရန်ယအတိတံယံကျင်တရားသည်တိတံလွန်ခဲ့ပြီ တန်ထိုတရားသည်ပိနံပယ်ပြီးကင်းပြီးဖြစ်လေတော့သည်လွန်ငယ်ပြီးတော့အတိတ်တရားတွေပြန်မလာစေနဲ့ဒီတရားတွေဆိုတာအရင်ကမြင်ခဲ့ဘူးသားတွေကြားခဲ့ဘူးသားတွေနားခဲ့ဘူးစားခဲ့ဘူးတွေ့ထိခဲ့ဘူးသားတွေသိကုစုနာကြံစီခဲ့ဘူးသားတွေအဲရှိရှိဘဝတွေကတွေ့ခဲ့ကြုံခဲ့ဘူးသားတွေ ယခုဘဝမှာလည်းငယ်စဉ်ကစပြီးယခုချိန်တည်းအောင်တွေ့ကြကြုံခဲ့ဘူးတာတွေရှိပါတယ်အဲ့ဒါတွေကအတိတ်တရားတွေလို့ခေါ်ပါတယ်အဲ့ဒီတရားတွေကိုဉာဏ်ဤစဉ်းစားပြီးတော့မလားစင်နဲ့အများအားဖြင့်ပတ္တဝါတွေကပြီးခဲ့ပါလေပြန်ပြန်စဉ်းစားစဉ်းစားပြီးတော့နေတဲ့ပါးကြရနေတဲ့ပါရမှုတနာဖြစ်ပြီးတော့နေတယ်ဒီဆိုဇာတွေဆိုရင်လည်းဒေါသတွေဖြစ်ပြီးတော့နေတာတယ် အဲငါပဲသူပဲစသည်ဖြင့်ဒိဋ္ဌိနဲ့လည်းပဲဆွဲလန်းပြီးတော့နေတတ်တယ်အဲဒီလိုတဏှာဒိဋ္ဌိအစရှိသောကိလေသာတွေဖြင့်အဟောင်းတွေကိုပြစဉ်းစားမနေပါနဲ့နာတိကင်ခေအနာဂတံနာဂတံမလာသေးသောအာယုံဟူသည်မြတ်ဟောနာတိကေနာတိကင်ခေမမျောလင်းမတောင်းတာရာဘာကြောင့်လဲအနာဂတံနာဂအာယုံသည်အပါတံ ရောက်လည်းမရောက်လာသေးနောက်ခါကာလမှာတွေ့ရကြုံရသိရမယ်အရာဝတ္ထုတွေနာဂလို့ခေါ်ပါတယ်အဲ့ဒါတွေလည်းမျောလင်တောင်းတာပြီးတော့မနေပါနဲ့ဘာကြောင့်လဲဆိုလို့ရှိရင်အဲ့ဒီအနာဂတ်ဆိုတာတွေဟာအခုလောလောဆယ်ရှိတာတွေမဟုတ်သေးဘူးစိတ်ကူးတွေကတွေးပြီးတော့ယူတာတွေတော်တော်ကြာမှတွေ့ရကြုံရမယ်ဟာတွေမနေ့ပြင်ကြမှာတွေ့ရကြုံရမယ်ဟာတွေ

ဝိဇုပနိဇာယနာမန္တတတတဝိပါဒတိအဘံယိရအဘံကုပ္ပတံဝိရမနုဝိဝေယေနေတော့ဘာကြားနေတော့ဆိုတော့အတိတ်လွန်ငယ်ပြီးသားတွေလည်းပြန်စဉ်းစားမနေနဲ့နောင်နာကလည်းတွေးမနေနဲ့အခုလောလောဆယ်ပစ္စုပန်ရှိနေပါတယ်အဲဒီပစ္စုပန်ဘယ်လိုနှလုံးသွင်းရမလဲဆိုရင်

တို့တို့ပြည့်ကြိုက်မှာပဲရှုရတယ်အခုပြည့်အခုရှုအခုမြင်ရင်အခုရှုအခုကြားရင်အခုရှုအခုနားရင်အခုရှုအခုစားရင်အခုရှုအခုတွေ့ရင်အခုရှုအခုလက်တွေပါတွေကိုွေးလို့ရှိရင်ဆန်းလို့ရှိရင်အခုရှုအကုန်မူရာတွေပြုတိုင်းပြုတိုင်းအခုပြုလို့ရှိရင်အခုရှုသိမူရာတွေပြုတိုင်းပြုတိုင်းအခုပြုလို့ရှိရင်အခုဖြစ်လို့ရှိရင်အခုရှုဝေဒနာတွေပြုတိုင်းပြုတိုင်းအခုဖြစ်လို့ရှိရင်အခုရှုဒီတိုင်းဒီတိုင်းဖြစ်ခဲ့ဖြစ်ခဲ့မှရှုရတယ် အဲ့ဒီဟာဘယ်လောက်ကြောင်ရှုရမလဲဆိုလို့ရှိရင်အတ္တယေရံအတ္တယေရံအတ္တဂုပ္ပတံဝိရမနုပြေတံတို့ဖြစ်ခဲ့ဖြစ်ခဲ့တရားကိုရှုခြင်းဟူသောဝိပဿနာကိုအတ္တယေရံတနာဒိဋ္ဌိရှင်မဆွမြင်နိုင်အောင်အတ္တဂုပ္ပနာတိကြောင့်ပျက်စီးခြင်းမရှိအောင်မရှုနိုင်တဲ့အချိန်မရှုမိတဲ့အချိန်မှာတနာဝင်လာတဲ့ဒိဋ္ဌိဝင်လာတဲ့ အယူမိတဲ့အာယုံလေးအကြောင်းပြုပြီးတော့နှိမ့်သက်ပါရတယ်ငါပဲသူပဲစသည်ဖြင့်ဆွဲလန်းတယ်အဲဒီတဏှာလေးတွေဝင်လာလို့ရှင်ရှုတဲ့ဝိပဿနာပြတ်သွားတယ်အဲဒီတော့တဏှာလေးတွေဖြင့်မဆွဲငင်နိုင်အောင်တဏှာလေးတွေကြောင့်ပျက်စီးမသွားအောင်ဖြစ်ခိုက်ဖြစ်ခိုက်ရှုတဲ့ဒုဝိပဿနာကိုဝိဒွာပညာရှိသည်အမှုပြုရဲ့ရေးစဉ်တိုင်းပွားများစေရ၏အဲဒါအစဉ်တိုင်း

သမဗရံလုံးလာဖြင့်ကြိုးစားအာထုတ်သင်အာထုတ်တိုက်သောအမှုကိစ္စဟူသည်များကိုဧဇေဝနဲ့ပြန်သည်နေရမရှိယနေ့ပင်လင်ကိစ္စံကတာဗံပြုလို့အာထုတ်သင်၏သမဗရံလုံးလာနဲ့မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်ရအောင်ဒီပြီးသားအကုသိုလ်တွေပယ်နိုင်အောင်မဖြစ်သေးတဲ့ကုသိုလ်တွေဖြစ်ရအောင် ဖြစ်ပြီးသောကုသိုလ်တွေလည်းပွားများပြီးတော့အရိယာမေဖို့တွေမိမိလိုရှိရတဲ့အရိယာမေဖို့တောင်ပြည့်စုံပြီးတော့သွားအောင်အားထုတ်ရတဲ့သမဗရံကိစ္စ၄ခုရှိပါတယ်အဲဒီသမဗရံကိစ္စ၄ခုကိုပြုမယ်ဆိုလို့ရှိရင်လက်ပြန်တဲ့ဘက်နေ့ရက်အချိန်လေးရွှေ့မနေပါနဲ့ခဏပဲပြုပါဘာကြောင့်မရွှေ့ရတော့ဆိုရင် ကောဇင်ညာမရဏံသူဝေသူဝေနဲ့ပြန်ကာ၌မရဏံသိရမည်ကိုကောဇင်ညာပဲသူသိနိုင်ပါနီလက်ထင်္ဂါကြမှာသိမယ်သို့မဟုတ်လက်ထင်္ဂါမသိသေးဘူးတပည့်ကမသိသေးဘူးနောက်လာလည်းမသိသေးဘူးနောက်နှစ်လည်းမသိသေးဘူးစသည်ဖြင့်အဲ့ဒါဘယ်သူမှအသေးချာအတိအကျမသိနိုင်ဘူးဘာကြောင့်မသိနိုင်တယ်လဲဆိုလို့ရှိရင် နာယီနောသင်္ကရံတေနမဟာသေနေနမစ္ဆုနာမဟာသေနေန များစွာသောစစ်ပစ္စည်းသောတင်နာမေဆုနာတို့ပင်မင်းနှင့်ပင်မင်းသိခြင်းတရားမှာစစ်ပီပေါင်းများစွာရှိတယ်96ပါးသောနာယောဂါတွေဆိုသူစစ်ပီတွေပဲဒီကျင်လည်းပဲတရားသေးကြောင်းတွေအများကြီးရှိပါတယ်အဲတဏှာကလိမ့်ကြလို့ရင်းနေလို့မိလောင်လို့ သာသည်ဖြင့်96ပါးကအလွတ်တွေလည်းရှိပါတယ်အရင်ရထားတွေနဲ့တိုက်လို့ခိုက်လို့သာသည်ဖြင့်ဒီလိုတရားတရားတွေလည်းအများကြီးရှိပါသေးတယ်အဲ့ဒါတွေဟာသင်မင်းရဲ့စစ်တီတွေကြီးတယ်ပဲအဲဒီလိုစစ်တီများစွာရှိတဲ့သင်မင်းကြီးနဲ့နောငါတို့အာသင်္ကရံအချင်းချက်ပြုထားခြင်းဒဇိုးလည်းဆောင်ပေးထားခြင်း ခုကနိုင်အောင်ဘိုးဘာစုဆောင်ထားခြင်းမြည်သည်နိုင်အတ္တိမရှိသာသည်အဲဒီသေမင်းကြီးနဲ့သေဘိုးရာချင်းကြတဲ့ခါကာလကြတော့မြည်သည်မြည်သည်နေ့ရကြမှာသေရစေလို့ဘယ်လိုပြောပြီးတော့ချင်းကျက်ထားတာလည်းမရှိဘူးအဲဒီတော့သေဘိုးရာချင်းရွှေ့နိုင်အောင်လို့ဒစိုးလက်ဆောင်တွေပေးထားတာလည်းမရှိဘူးသေမင်းကြီးနိုင်အောင်လို့စစ်တဲ့နိုင်အောင်လို့ ဘိုးဘားတွေစူးစောင်းပြီးတော့ထားတာမရှိဘူးလောကမှာဆိုလို့ရှိရင်တော့အဲစစ်တီတွေဆိုတာရှိကြပါတယ်အင်အားတွေကောင်းတာရှိကြပါတယ်ဒါပေမဲ့လို့အဲဒီလောကစစ်တီတွေနဲ့ဟာပေချင်းပေမင်းတရားပေချင်းဆိုတဲ့ပေမင်းတရားကြတော့ဘယ်သူမှစစ်တိုက်လို့မနိုင်ဘူးစစ်ဘူကြီးတွေလည်းတနေ့ကြလို့ရှိရင်ဖြင့်ဒါအရှုံးပေးရတာပဲအဲအမှန်တော့တကူကြီးတဲ့အမှန်တန်အစွမ်းရည်တတ်တည်ရှိတဲ့

မြည်သည့်နေရမြည်သည့်ချိန်ကားကာလမှာသေရစေဟုရချိန်ပေးထားခြင်းကျိုးလက်ဆောင်ပေးထားခြင်းထိုသင်မင်းနှင့်ခုခံတိုက်ခိုက်နေအောင်စစ်သည်ဘဝတည်းစူးစောင်းထားခြင်းမြည်သည့်နာ၏အတ္တိမရှိသာလျင်ဒီတသမထိုကြောင့်သူဝေနပြံငါနဲ့မရဏံတရားမြည်ဆရာမြည်ကို ကော့ပဲသူသည်စင်ညာဧကံတိတိပြိနိုင်ပါနိတသမထိုတို့ သေပြန်ငါသိမည်ရှင်းမည်အရေးကိုဧကံတိတိမသိနိုင်သောကြောင့်အတ္တပံသမဗရံလုံးလာဖြင့်ပြုစဉ်ပြုလိုက်သောမှုကိစ္စဟုသည်များကိုဣဇေဝနကြသဘေနေရမရွှေယနေ့ပင်လင်ကိစ္စံကတာဝံပြုလို့အထုပ်ပင်၏ဧဝံဝိဟာရေအတ္တပိံအဟောရတမတန္တိတံ

ဝိဟာရိန်နေလေရှိသောတံထိုကဲ့သို့သောပုဂ္ဂိုလ်ကိုဗာတိကာရတော်တိကောင်းမြတ်သောညင့်နေချိန်ခါရှိသောပုဂ္ဂိုလ်ဟု၍မုနိမြတ်စွာဘုရားသည်ဗန္တောကိလေသာမင်းကြီးရည်သောမုနိမြတ်စွာဘုရားသည်အာဇေကတိဟောကြားတော်မူ၏ ခုပြောခဲ့တဲ့အစဉ်တိုင်းအတိတ်လွန်ခဲ့ပြီးသားတွေကိုလည်းပြန်စဉ်းစားမနေနဲ့အနာကနောင်ရည်တွေကိုလည်းတွေးမနေနဲ့ယခုပစ္စုပန်မြင်စေကြားစေတွေ့စေဖြစ်တဲ့ယုံနာနမသင်္ခါရတွေကိုလည်းတို့တို့ဖြစ်ခိုင်မှာပဲသဘောတဘာဝအမှန်သိအောင်လို့ရှု ဖြစ်ပေါ်ပြီးပြက်သွားတာလေးအမှန်သိအောင်လို့ယူဖြစ်ပြီးပြက်သွားလို့မမြဲဘူးဆိုတာလေးသိအောင်လို့ယူတည်ကြည်ပြည့်ခြင်းနဲ့ရှင်းမှုပြမှုကနှိမ့်ဆက်နေတယ်နှိမ့်ဆက်နေလို့ဆင်းရဲပဲဘာမှအကုသရာမရှိဘူးဒုက္ခပဲဆိုတာကိုလည်းသိအောင်လို့ယူသူသဘောအတိုင်းသူဖြစ်ပြနေတဲ့သဘောတရားပဲကိုယ်လိုတိုင်းဖြစ်နိုင်တဲ့တရားမဟုတ်ဘူးဒီနိုင်တဲ့တရားမဟုတ်ဘူး တောင်းတာလည်းမရဘူးစီမံခန့်ခွဲလည်းမရဘူးအနတ္တသဘောတရားပဲလို့သိအောင်လည်းယူအဲဒီလိုဖြစ်ခဲ့ဖြစ်ခဲ့ကိုမပြတ်ရှုနေရမယ်ဒီလိုရှိရမှလည်းပဲလက်ပြင်တစ်ပတ်နေရမရွှေပဲနဲ့ယခုပဲမပြတ်မစဲရှုပြီးတော့နေရမယ်ဟောတာဓမ္မသာနိတံ

စာရေးတော်ရင်နေထိုင်ရေးအတွက်ငွေကြေးရတယ်ဆိုလို့ရှိရင်ဖြင့်မွမ်းသာကြတယ်ဘယ်လိုဖြစ်ဖြစ်လောက်ကင်နဲ့ဝမ်းမြောက်ဝမ်းသာနဲ့လောက်ရမိမိနဲ့ထိုက်တန်တဲ့အလုပ်ကလေးတွေတချို့တရားလောက်တန်တဲ့အလုပ်လုပ်တချို့လည်းပဲနှစ်ကြသုံးကြလောက်တန်တဲ့အလုပ်လုပ်တချို့လည်းပဲ30လောက်တန်တဲ့အလုပ်လုပ်တချို့လည်းပဲတစ်နေ့ကို40 ရနိုင်တယ်လို့လို့တရားလောက်ရနိုင်တယ်လို့လို့စသည်ဖြင့်အစဉ်တန်းနေမျိုးမျိုးရှိပါတယ်အဲဒီပဲစင်သားမှာဖြစ်ကိုယ်စင်သားနဲ့ကိုယ်လုတ်ကလေးဆင်းပြေးနေလို့ရှင်ဝါမြော်ဝါသာနဲ့လှုပ်လို့ရတယ်။ဒီနေ့တရားလောက်ရတဲ့ပုဂ္ဂိုလ်ကလည်းတရားလောက်ရတာနဲ့ပဲဝါမြော်ဝါသာနဲ့လှုပ်ရတာပဲနေစဉ်အဲဒါအပြင်းမကြီးလှုပ်ရတယ်ပြင်းတယ်လို့မရှိဘူး။သူဟာနဲ့သူဟာချင်းကျင်နာလို့အားရပြီးတော့အလုပ်လုပ်ကြရတယ် အခုတရားအားထုတ်တယ်ဝိပဿနာရှုတယ်ဆိုတာဒီလိုကြမ်းကြလောက်တန်တာမဟုတ်ပါဘူး30လောက်တရားလောက်တန်တာလည်းမဟုတ်ပါဘူးတနေ့သာမဟုတ်ဘူးတလသာမဟုတ်ဘူးတနေ့သာမဟုတ်ဘူးတဘဝသာလည်းမဟုတ်ဘူးတသန်းစရာလုံးလျှောက်ပြီးတော့တွေ့သွားမယ်ဆင်းရဲတွေအကုန်ငြိမ်းနိုင်တဲ့အလုပ်ပဲဒါကြောင့်ဒီဝိပဿနာလို့ကအမှန်တရားဝမ်းမြောက်ဝမ်းသာနဲ့လို့ရမယ်လို့မပြင်းမကြီးလို့ရမယ်လို့ပဲ အဲဒီလိုနှလုံးသွင်းပြီးတော့အဟောရာတံနိယောညင်မအာနာနိတံမပြင်းမကြည်သည်ဖြစ်၍ပြင်းရင်ကင်းသည်ဖြစ်၍အာတာပိန်ကိလေသာကိုပူလောင်ချောက်သွေးပူလောင်သွေးချောက်ကင်းပြောက်စေတတ်သောသမဗရာလုံလောက်ဝိရိယနှင့်ပြည့်စုံသည်ဖြစ်၍ယူတိုင်းယူတိုင်းသမဗရာဝိရိယနှင့်တင်းတင်းချင်းချင်းအာထုတ်နေတယ်ဧဝဝိဟာရိဤစွာကဲ့ပြီးသောနိဖြင့်ဖြစ်ခဲ့ဖြစ်ခဲ့ယုံနာကိုမပြတ်စုသောအခြင်း

မုနိငါဖျာသည်အစိကတိဟောကြားတော်မူပေ၏အပမာရိနာသဗ္ဗရိထသဗ္ဗုရိတာသဗ္ဗုရိတာတရားနာပရိသတ်ပေါင်းဘုရောကောင်းတို့ဒုမေသင်တို့သည်အပမာရိနာမမေသောတတိတရားဖြင့် သံပါရိတာ သီလသမာဓိပညာဤဟူသောသိက္ခာသုံးပါးကိုပြည့်စည်ပြည့်စုံအောင်အထုကြပါကုန်လောအဝမာရိနာမမေ့မလျော်သောတတိတရားဖြင့်သံပါရိတာသီလသမာဓိပညာဤဟူသောသိက္ခာသုံးပါးကိုပြည့်စည်ပြည့်စုံစေသောအားဖြင့်မိမိတို့အလိုရှိအပ်သော လူချမ်းသာနတ်ချမ်းသာဆင်းရဲကသိငြိမ်းရာဖြစ်သောနိဗ္ဗာန်ချမ်းသာကိုလင်းမြန်စွာဆက်ရောက်၍အလိုရှိတိုင်းချမ်းသာကြပါစေကုန်သတည်း